ဒီကနေ့1355ခုနှစ်တပေါင်းလဆန်း6ရက်1994ခုနှစ်မလ19ရက်နေ့ဒီကနေ့ညမှာတောင်တွင်းကြီးမြို့မြို့လေသာသနာ့ဗိမာန်အဆောက်အဦကြီးမှာ သာသနာ့ဗိမာန်တော်ကြီးမှာဘုန်းကြီးတို့တရားပွဲသဖြင့်ဆင်းရင်ကျင်းပကြတယ်ဟောရမယ့်တရားကတော့ကိလေသာ၃ပြာသိက္ခာ၃ပါးတရားတော်ကိလေသာ၃မျိုးကိုသိက္ခာ၃ပါးနဲ့ဘယ်ပုံပဲနည်း ပယ်တတ်ရတယ်အဲ့ဒါလိုပယ်တတ်ခြင်းအပြင်ဘယ်လိုချမ်းသာရတယ်ဆိုတာဟောဖို့ပါပဲသို့တော်လည်းပဲတညတာဘုန်းကြီးတို့ကအချိန်ရတော့ဘုန်းကြီးကအချိန်မပေးနိုင်တာပါဒီတရားကိုအသေးစိတ်တော့မဟောနိုင်ပါဘူးအကျမ်းပြင်းပဲဟောလို့ရမှာပါပဲဒီတော့တရားမဟောခင် မြတ်စွာဘုရားရဲ့တရားဒေသနာတော်တွေကိုနာကြားကြဟောကြားကြရတာဖြစ်တဲ့အတွက်ဘုရားတရားတန်ခါယရဏမြတ်သုံးပါးကိုရှိခိုးကြဥစို့ဘုန်းကြီးကရှိကတိုင်ပေမဲ့ဘုန်းကြီးတို့ပြိဿကဖြည်းဖြည်းအတိတ်ပဲသိပြီးတော့ဆင်ခြင်နှလုံးသွင်းပြီး လိုက်ဆိုပါအမှတ်တမဲ့မဆိုပါနဲ့မကြပါဘူးခဏပဲဖရာရှိခိုးအကျင်တရားရှိခိုးအကျင်တန်ဃာရှိခိုးအကျင်နဲ့ရှိခိုးရမယ်အတိတ်ပဲကိုစင်ကြင်နှလုံးသွင်းပြီးလိုက်ဆိုပြီးရှိခိုးပါပထမဘုန်းကြီး တပါးတည်းရွတ်ပြပါမယ်။ဘာကြောင့်လဲဆိုတော့အတိတ်ပဲဆင်ញင်နှလုံးသွင်းနိုင်အောင်လို့ဒုတိယအခေါက်ကြမှာပဲလိုက်ဆိုပါ။ကိုရောတိုင်းကိလေသာခတ်သိမ်းချုပ်ပြငြိမ့်လျက်ဒုက္ခစာသိမ်းတော်မူပြီးသည်ဖြစ်၍တတ္တဝဝေနေတပြည့်ဝေကိုလည်းကိလေသာငြိမ့်ကြောင်းဤကောင်းညွန်ပြဆူဆုံးမှ၍ ဒုက္ခအထွေတွေငြိမ်းအေးစေတော်မူသောမြတ်စွာဘုရားကိုတပည့်တော်သည်ကြီးညိုမြတ်နိုးလက်ဆုံမိုး၍ရှိခိုးကြောပါ၏အရှင်ဘုရားအဲ့ဒါဘုရားရှိခိုးခြင်းတရားရှိခိုးခြင်းကဆင်းရဲအဖျားပြာငြိမ်းလိုပါ၍လိုက်နာကြသူ များဖို့လူကို အပူငြိမ်းအေးဆင်းရဲပေမှကင်းဝေးလေအောင်နိဗ္ဗာန်တောင်းသို့ပို့ဆောင်ပေတတ်တရားတော်မြတ်ကိုတပည့်တော်သည်ကြီးညိုမြတ်နိုးလက်ဆောင်မိုး၍ရှိခိုးကြောပါ၏အရှင်ဘုရားအဲ့ဒါတရားရှိခိုးခြင်းတန်ဃာရှိခိုးခြင်းက မြတ်စွာဘုရားဟောညွှန်ပြ၍ဆုံးမတိုင်းသာသုံးသိက္ခာကို သုံးသိက္ခာဆိုတာဒီကနေ့ညဟောမဲ့သိက္ခာသုံးပါသီလသိက္ခာသီလအကျင့်တမာရီသိက္ခာတမာရီအကျင့်ပညာသိက္ခာပညာအကျင့်မြတ်စွာဘုရားဟောညွှန်ပြ၍ဆုံးမတိုင်းသာသုံးသိက္ခာကို ကောင်းစွာလဲကျင့် ဖြောင့်စွာကျင်၍ဖြည့်ကျင့်မှန်စွာအရိယာဟုရှစ်ဖြာတန့်စင်ထေအရှင်နှင့်နွယ်ဝင်အရိယာမြတ်တန်ဃာကိုတပည့်တော်သည်ကြည်ညိုမြန်နိုးလက်ဆုံမိုး၍ရှိခိုးကြောပါ၏ရှင်ဖရာဖရာရှိခိုးရွတ်ပြည်တိုင်းဥတကြိမ်ချရမ သုံးကြိမ်တော့ခြာရကြားနေလိမ့်မယ်တရားရှိခိုးယူပြီးတော့လည်းတစ်ကြိမ်ခြာတန်ခါရှိခိုးယူပြီးတော့လည်းတစ်ကြိမ်ခြာ gain ဖြည်းဖြည်းအတိဘယ်ကိုဆင်ញနှလုံးသွင်းပြီးလိုက်ဆိုပါအနှစ်လောက်ကရေမင်းကြီးဟောင်းတယောက်အိမ်စွမ်းသာပင်လို့မလို့သွားတယ်သွားတော့သူကအင်္ဂလိပ်စကားတချွတ်ချွတ်တစ်ချက်ချက်ပြောတဲ့ပုဂ္ဂိုလ်ကို စွန့်စားပြီးတဲ့အခါကျတော့တပည့်တော်ကိုအင်္ဂလိပ်လိုတရားချီးမြှင့်ပါဗျာတဲ့ဒါနဲ့ဘုန်းကြီးကအဲဒကာကြီးနာကျင်တယ်ဆိုတော့ချီးမြှင့်ရတာဘောလို့အဲ့လိုဆိုပြီးတော့မြတ်စွာဘုရားရဲ့အဆုံးအမတော်အကျဉ်းချုပ်ကိုပတ်သက်ပြန်ပြီးတော့ဘုန်းကြီးက10မိနစ်လောက်ဟောတယ် မကောင်းမှုသမျှမပြုလုပ်ခြင်းကောင်းမှုသမျှပြည့်စုံအောင်အထုတ်ခြင်းမိမိစိတ်ကိုဖြူစင်အောင်ထားခြင်းဤသုံးပါးသည်ဖယားရှင်တို့ဤအဆုံးမတော်ပေသည်ဆိုတဲ့အဆုံးမအကျဉ်းချုပ်ကိုအင်္ဂလိပ်လို7မိနစ်လောက်ဟောတာတရားဝဲပြီးတဲ့အခါကျတော့မှန်ပါဗျာတရားဆိုအဲ့လိုမှကောင်းတယ်ဗျာတဲ့ ဘာကြောင့်ကောင်းလာလဲတကကြီးဆိုတူလို့ဖရာတဲ့ခဏလေခဏတကကြီးကလည်း10နာရီခွဲဆိုတော့လောက်ပါပြီဆို10နာရီခွဲနားလိုက်တရားဆုံးသွားပြီဆိုသူကောင်းမှာပဲဘာဖြစ်လို့တော့တူလို့နော်ဒီနေ့အခုညဟောပြီးနဲ့ပြန်မနဲ့အာယုံစပိတာနဲ့ရန်ကုန်တန်းပြန်ရဟိုနောက်တနေ့19ရက်နေ့ကျတော့ မဘေရန်အထကတိကသီလရှင်120ဝတ်မှာရှိနေတော့ဘုန်းကြီးကရက်ဆန်းလို့မရကိုရကိုရွာကိုဒေသဆိုတော့နှညလောက်ဟောရရင်လည်းဘုန်းကြီးကဟောနိုင်ပါတယ်ဒါပေမဲ့ကိုကရက်ဆန်းမရလို့တညအဲ့တော့တညနာရတဲ့တရားကိုမငိုက်ဖဲနာဖို့မဟုတ်လား ငိုက်ကြအောင်မလားငိုက်လို့ပဲရမလဲဒီလောက်လူကြက်နေတာနော်လူကြက်နေငိုက်လို့မရအောင်မြတ်စွာဘုရားတရားတော်တွေနာကြတာဘာကြောင့်နာကြသလဲဆိုတော့တရားတော်တွေသဘောပေါက်ခြင်းလို့သဘောပေါက်တဲ့အတိုင်းလိုက်နာကျင့်ကြံခြင်းလို့လိုက်နာကျင့်ကြံခြင်းအပြင် လောကီချမ်းသာလောကုတ္တရာချမ်းသာရကြင်လို့ကိုချမ်းသာစိတ်ချမ်းသာရကြင်လို့ဒါကြောင့်နာကြရတာဟုတ်လားဟိုဆရာတော်တစ်ပါးကဒီကနေ့လျှောက်လိုက်သေးတယ်ဘယ်လိုလျှောက်လိုက်လဲလို့ဆိုတော့တောင်တွင်ကြီးမြို့သူမြို့သားတွေက လာသမျှတရားဟောဘုန်းကြီးတွေကိုညားနေတာပါဖေရတဲ့အဲ့လိုလျှောက်လိုက်တယ်ဟမ် ဟုတ်ဘူးလားဒါနဲ့ဘုန်းကြီးကမေးတယ်ဘယ်လိုလဲညာဘုံညာနည်းကပြောသားမအောင်လို့ဆိုတော့နာသာနာတယ်မကျင့်ကြပါဖေရတဲ့ဟောသူကအဲ့လိုပြောတယ်နာသာနာတယ်မကျင့်ကြပါဖေရတဲ့အဲ့တော့နာပြီးမကျင့်ရင်သူ့ဟာကညာရတယ်ကင်ပြိဿတို့ဘုန်းကြီးတော့အညာမခံနိုင်ဘူးနဲ့တူတယ်ဘယ်နဲ့တော့ ညာရမလားမလုံးမလို့နားလေသဘောပေါက်တဲ့အတိုင်းကျင့်ကျင့်ရင်ကျင့်သူအကျိုးမရဘူးလားဆင်းရဲအပြာပြာငြိမ့်လိုပါ၍လိုက်နာကြသူဆင်းရဲငြိမ့်လိုလိုလိုက်နာကျင့်ကြံတဲ့ပုဂ္ဂိုလ်မှန်သမျှကိုဆင်းရဲတွင်ကထုတ်ပြီးတော့နိဗ္ဗာန်သို့ပို့ဆောင်တတ်တဲ့တရားတော်ဟုတ်တယ်မဟုတ်လား နေယနိကလို့ပါဠိလိုခေါ်တယ်အဲဒီနေယနိကဆိုတဲ့စကားလုံးကိုဘုန်းကြီးကဒီမှာတရားရှိခိုးလုပ်လိုက်တာဆင်းရဲအပြာပြာငြိမ်းလိုပါ၍လိုက်နာကြသူမြားဘူလူကိုအပူငိမ့်အေဆင်းရဲပေမှကင်းဝေးလေအောင်နိဗ္ဗာန်တောင်သို့ ပို့ဆောင်ပေးတတ်တရားတော်မြတ်ကိုတပည့်တော်သည်ကြည်ညိုမြတ်နိုးလက်ဆုံးမိုး၍ရှိခိုးကြောပါ၏ရှင်ဖျားနားလဲသဘောပေါက်တဲ့အတိုင်းလိုက်နာကျင့်ကြံမယ်ဆိုလို့ရှိရင်ကျင့်ကြံတဲ့ပုဂ္ဂိုလ်ဟာကျင့်ကြံနိုင်သလောက်ဆင်းရဲမငြိမ်းဘူးလားနည်းနည်းကျင့်ကြံနိုင်ရင်နည်းနည်းဆင်းရဲငြိမ်းတယ်များများပြည့်စင်ကျင့်ကြံနိုင်ရင်များများ င်ရဲငြိမ့်တယ်အပြည့်စုံကျင့်ကြံနိုင်တယ်ဆိုရင်တော့အပြည့်စုံဆင်းရဲငြိမ့်တယ်ဆင်းရဲငြိမ့်ရနိဗ္ဗာန်တောင်ကိုဒီတရားတော်ကပို့ဆောင်တယ်ဆိုတော့တရားတော်ဟာမှန်လို့လားမမှန်လို့လားမှန်လို့ပေါ့ဟုတ်ကဲ့လားဒါဖြင့်မကြင်ကြံတဲ့ပုဂ္ဂိုလ်ကြတော့ဒီတရားတော်ကပို့ဆောင်နိုင်ရဲ့လား မပို့ဆောင်နိုင်ဘူးဆိုတော့ဧကန္နမကြင်ကြံတဲ့ပုဂ္ဂိုလ်ကိုမပို့ဆောင်နိုင်တဲ့တရားတော်ဟာတရားတော်ရဲ့အပြစ်ပဲမဟုတ်ပေဘူးလားဟမ်မကျင့်ကြံတဲ့လူရဲ့အပြစ်လားတရားတော်ရဲ့အပြစ်လားဟုတ်ကဲ့လားအဲ့တော့တရားတော်ရဲ့အပြစ်မဟုတ်ဘူး ရန်သူဝိုင်းထားထိုယောက်ျားက ပြေးသွားဖို့ရာလမ်းပေါက်သာလျက်ပြေးမထွက်လမ်းတွယ်မဟုတ်ချေမဟာဝိသုရသရမပထမဆရာတော်ဘုရားကြီးဒုတိယရွှေကျင်သာသနာမယ်ဆရာတော်ဘုရားကြီးစီကုံထားတဲ့လင်္ကာသူမေတာရှင်ရသေးဂေါရမမြတ်စွာဘုရားရဲ့အလောင်းတော်သူမေတာရှင်ရသေးဒီပင်ကရာမြတ်စွာဘုရားရဲ့ ခြေတော်ရင်းမှာဗျာဒိတ်မယူမီဆင်ញင်စဉ်းစားတဲ့စဉ်းစားဖို့ရန်သူဝိုင်းထားထိုယောက်ျားကပြေးသွားဖို့ရာလမ်းပေါက်သာလျက်ပြေးမထွက်လမ်းထွက်မဟုတ်ချေအတိဘယ်ကလူတယောက်ရန်သူတွေဝိုင်းထားတယ်တဲ့တတ်ဖို့ရိုက်ဖို့ခုတ်ဖို့တတ်ဖို့ဝိုင်းထားတော့ တနေရာကတော့လမ်းပေါက်ကလေးရှိနေပါရဲ့ပြေးဖို့ထွက်ဖို့အဲ့ဒီလမ်းပေါက်ကလေးကပြေးထွက်သွားမယ်ဆိုလို့ရှိရင်ရန်သူလက်တွင်းကဒီပုဂ္ဂိုလ်လွတ်ကင်းသွားမယ်အဲ့ဒါလိုလမ်းပေါက်ရှိပါလျက်ကနဲ့အဲ့ဒီလမ်းပေါက်ကမပြေးမထွက်လို့မလို့ရန်သူရဲ့အထိုးအခုတ်အသဖြတ်ခံရရင်လမ်းအတွက်လားမပြေးမပြေးမထွက်တဲ့ပုဂ္ဂိုလ်ရဲ့အတွက်လား ပုဂ္ဂိုလ်ရဲ့အပြည့်အဲ့ဒါပြောတာဟုတ်ကဲ့လားယံသူဝိုင်းထားထွေရောက်ကြာကပြေးသွားဖို့ရာလမ်းပေါက်သာလျက်ပြေးမထွယ်လမ်းတွေ့မဟုတ်ချေမှန်သလားအဲ့ဒီတော့ဆင်းရဲငြိမ်းချောင်းအကျင့်ကောင်းအကျင့်မှန်တွေညွှန်ကြားပြတာဆုံးမတဲ့ဘုရားရှင်ရဲ့တရားတော်ရှိပါလျက်ကနဲ့ဒီတရားတော်အတိုင်းမလိုက်နာ မကျင့်ကြံတဲ့အတွက်ဆင်းရဲမငြိမ်းဘူးဆိုရင်ဘု து အပြစ်လဲ မကျင့်တဲ့ပုဂ္ဂိုလ်အပြည့်မလိုက်နာတဲ့ပုဂ္ဂိုလ်အပြည့်ဟုတ်ကဲ့လားယံသူဝိုက်ထာထိုယောက်ျားကပြေးသွားဖို့ရာလမ်းပေါက်သာလျက်ပြေးမထွက်လမ်းတွေမဟုတ်ချေမစင်လူလင်းအေးကြည်လင်းသည့်ရေစင်ရှိလျက်မဆေးရဲ့ကန့်တွယ်မဟုတ်ချေကန့်တွယ်ဆိုတာကံရဲ့အပြစ်မဟုတ်ဘူး ခရီးသွားယောက်ျားတစ်ယောက်လက်မှာအငြိအကျေးတွေပေနေပါလျက်ကနဲ့အဲ့ဒီလမ်းမှာလည်းပဲအင်မတန်ကြာမျိုး၅စုံနဲ့၅ပါးနဲ့ပြည့်စုံပြီးတော့ရေကြီးရေမတ်နဲ့ရှိနေတဲ့ကံကိုလည်းတွေ့ပါလျက်ကနဲ့သူ့လက်ကိုမဆေးဘူးဆိုလို့ရှိရင်သူ့အငြိအကျေးတင်ခံရတာဟာဧကန်တကံရဲ့အဖြစ်ပဲနဲ့တူတယ်တဲ့မဟုတ်လားဘာအဖြစ်လဲ မဆေးတဲ့လူရဲ့အပြေဟုတ်ကဲ့လားဆေးကြမလားမဆေးကြဘူးလားသိကြသလားကိုင်ဆိုရန်သူဝိုင်းထားထိုယောက်ျားကပြေးသွားဖို့ရာလမ်းပေါက်သာလျက်ပြေးမထွက် လန်းတွေ့မဟုတ်ချေမစင်လူလင်အေးကြည်လင်သည်ရေစင်ရှိလျက်မဆေးရဲ့ကန့်တွေ့မဟုတ်ချေရန်သူဝိုင်းထားထိုယောက်ျားကပြေးသွားဖို့ရာ လမ်းပေါက်သာလျက်ပြေးမထွက်လမ်းတွယ်မဟုတ်ချေမစင်လူလျင်အေးကြည်လင်သည်ရေစင်ရှိလျက်မဆေးရဲ့ကန့်တွယ်မဟုတ်ချေဒီတော့ မြတ်စွာဘုရားရဲ့တရားတော်နာကြားတာနားလည်းသဘောပေါက်ဖို့နားလည်းသဘောပေါက်တဲ့အတိုင်းလိုက်နာကြင်ညာမှုလိုက်နာကြင်ညာခြင်းအပြင်ဆင်းရဲငြိမ်းတော့ငြိမ်းပြီးချမ်းသာရတော့ရဖို့ဒီရွယ်ချက်မဟုတ်လားအဲ့ဒီရွယ်ချက်နဲ့နာတယ်ဆိုတော့တရားနာတတ်ဖို့မလိုဘူးလားတရားနာတာမင်္ဂလာဟုတ်သလား မင်္ဂလာတရားတော်မှာပါတယ်မဟုတ်လားကာလေနဓမ္မတဝနံဧတံမင်္ဂလာမௌဓမံကာလေနဓမ္မတဝနံတင့်လျောလျောပတ်သောခန္ဓာတရားတော်ကိုနာရခြင်းသည်လေဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည့်မင်္ဂလံကြီးဝါချမ်းသာကြောင့်ကောင်းမြတ်သော မင်္ဂလာပါပေတည်းတင့်လျောလျောပတ်တဲ့အခါမှာ တရားတော်နာရတာဟာကြီးပွားချမ်းသာကြောင်းပဲတဲ့ဟုတ်ပါမလားတရားတော်ကိုအာယုံစိုက်ပြီးရှင်တော်မြတ်ဘုရားရဲ့တရားတော်ပဲလို့အာယုံစိုက်နာနေကြတဲ့ကကုသိုလ်စိတ်ကုသိုလ်စေတနာတွေဖြစ်မနေဘူးလားအဲ့ဒီကုသိုလ်စိတ်ကုသိုလ်စေတနာတွေကကြီးပွားစေမလားရုပ်ရော့စေမလားဒါကြောင့်မလို့တရားတော်ဟာကြီးပွားချမ်းသာခြင်းရဲ့အကြောင်းဒါကြောင့်မင်္ဂလာ ဟုတ်ပြီလားမင်္ဂလာဆိုတာဘာလဲကြီးပွားချမ်းသာခြင်းရဲ့အကြောင်းကုသိုလ်လုပ်ငန်းတွေကိုမင်္ဂလာခေါ်တယ်ဟုတ်သလားဒီတော့အဲ့ဒီတရားတော်ကိုနာကြားရတဲ့မင်္ဂလာဆိုတာမှနာတတ်မှမင်္ဂလာဖြစ်တယ်မနာတတ်ရင်လည်းမင်္ဂလာမဖြစ်ဘူးပေါ့ ကာလေနာဓမ္မတဝနာအတိပညာသရာတို့ဝအကျိုးများ၍ယုံမပယ်ရှင်ပြန့်လွင့်ကင်းလျက်ပူခြင်းထွေတွေငြိမ့်အေးစေသည်ဒေသနာတတရားမြတ်ကိုလျောက်ပတ်သောခါယူသေးစွာဖြင့်သရာရှိသောစိတ်ဝင်စားလျက်နာကြရခြင်းသည်လေဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည် မင်္ဂလာကြီးဝါချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏အဲ့ဒီထဲမှာတရားနာခြင်းကြောင့်ရတဲ့အကျိုးလည်းပါတယ်တရားနာပုံလည်းပါတယ်နော်ဘုန်းကြီးဖြည်းဖြည်းပြန်ရွတ်ပြမယ်နောက်ကအတိတ်ပဲကိုဆင်ញနှလုံးသွင်းပြီးနားထောင်အမှတ်မဲ့နားမထောင်နဲ့ကာလေနဓမ္မတဝနာအတိပညာသရာတုဝအကျိုးများ၍ ယုံမပယ်ရှင်ပြန့်လွင့်ခြင်းလျက်ပူခြင်းထွေတွေငြိမ်းအေးစေသည့်ဒေသနာတတရားမြတ်ကိုလျောက်ပတ်သောခါယူသေးစွာဖြင့်သရာရှိသွားစိတ်ဝင်စားလျက်နာကြရခြင်းသည်လေဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလာကြီးဝါချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေသည် မင်္ဂလာမဟုတ်လားဟုတ်ကဲ့လားဘလို့နာရမှာလဲဒီတရားကဘလို့အကျိုးရှိသလဲအသိပညာသရာတုဝအကျိုးများ၍တရားအသိတိုးစေတယ်တဲ့တရားနာရင်ဟုတ်သလားတရားနာလင်သရာရှင်ပညာအသိတိုး တရားအသိတိုးလာတဲ့အခါကျတော့တရားပေါ်မှာယုံကြည်မှုတရားတရားတွေပို့ပြီးတော့ခိုင်မြဲမလာဘူးလားတရားတရားတွေတိုးလာသည်အသိပညာတရားတိုးกว่าအဲ့ဒါလို့ဆိုလို့ရှိရဲ့အဖက်ဘက်ကအကျိုးမမြဘူးလားယုံကြည်မှုတရားတရားဟာလက်နဲ့တူတယ်တဲ့မြတ်စွာဘုရားက လက်ရှိတဲ့ပုံကိုများမှလိုရာကိုကင်နိုင်သုံးနိုင်ဆွဲနိုင်တယ်အဲ့ဒါလိုပဲဘုရားတရားသံဃာယရဏဘုံမှာယုံကြည်မှုတရားတရားခိုင်ခိုင်မာမာရှိတဲ့ပုဂ္ဂိုလ်များမှာလည်းပဲလိုရာကိုရနိုင်တယ်တဲ့လူစီစိမ့်နတ်စီစိမ့်လိုခြင်းလဲလူစီစိမ့်နတ်စီစိမ့်ရတယ်မြမစီစိမ့်လိုခြင်းလဲရတယ်ဒီလိုမဟုတ်လို့သန္တရာဝုက လွတ်ရနိဗ္ဗာန်ချမ်းသာကိုရလို့လို့ရှိရင်လည်းပဲရတယ်တဲ့လက်ရှိတဲ့လူဟာလိုရင်ရာရာလိုအပ်ရာရာကိုကိုင်နိုင်ဆွဲနိုင်သုံးနိုင်တယ်လို့သရတရားရှိတဲ့ပုဂ္ဂိုလ်ဟာမိမိလိုအပ်တဲ့ကောင်းကျိုးချမ်းသာအဖျားဖျားလိုချင်တာကိုရနိုင်တယ်တဲ့ဒီတော့အကျိုးမများဘူးလားမများပါဘူး အသိပညာတရာတို့ဝအကျိုးများ၍ယုံမာပယ်ရှင်ပြန့်လွင့်ကင်းလျက်တရားနာတဲ့အခါမှာဟောတဲ့တရားတွေမှာမိမိယုံမာတန်တရားဖြစ်နေတဲ့အချက်အလက်ကလေးများပါသွားလို့ရှိရင်စိတ်ထဲမှာရှင်းမသွားဘူးလားနောက်ထပ်ယုံမှန်တန်မြဖြစ်သေးလားမဖြစ်တော့ဘူးဒါကြောင့်မလို့တရားနာရင်ယုံမှန်တန်မြလည်းကင်းပြောက်တယ်ဟုတ်ကဲ့လား ယုံမပဲရှင်ပြန့်လွင့်ခြင်းလျက်တရားနာနေတော့မှတရားတော်ထဲမှာပဲစိတ်အာယုံစိုက်မထားဘူးလားစိုက်ထားပြီဆိုတော့ပြင်ပအာယုံနေစီစိတ်ကသွားသေးလားပြန့်လွင့်နေလားမပြန့်လွင့်တော့ဘူးဒါကြောင့်မလို့ပြန့်လွင့်မှုဥဒိစ္စလည်းကင်းတယ်ဥဒိစ္စនិဝရဏမရှိဘူး ယုံမပယ်ရှင်ပြန့်လွင့်ကင်းလျက်ပူရင်ထွေတွေငြိမ်းအေးစေသည့်ဒေသနာတတရားမြတ်ကိုဒီတရားတော်ကအပူတွေအထွေတွေကိုလည်းပဲငြိမ်းအေးစေတယ်ဟုတ်သလားစီဘွားဘူးလည်းငြိမ်းအေးစေတယ်တမိသားဘူးလည်းငြိမ်းအေးစေတယ်မိဘူးလည်းငြိမ်းအေးစေတယ်ရေဘူးလည်းငြိမ်းအေးစေတယ်ဟုတ်တယ်မလား မေးဘူးရေဘူးဆိုတာဘာပြောတာတရားနာနေတော့မိလတ်နဲ့စိတ်ရှိသေးလားမရှိပါဘူးဟောမငြိမ်ဘူးလားနော်တရားနာနေတော့မိလတ်နာမရှိတော့မိလနာမရှိတော့မေးဘူးလဲငိမ့်နဲ့ရေဘူးငိမ့်နဲ့ဆိုတာရောຫນွေအခါရေလုံလောက်အောင်ရရဲ့လားမရဘူးမရပါဘူးမရပါဘူး တရားနာနေတုန်းတော့အဲ့ဒီရေစီများစိတ်ကရောက်ကြလားမရောက်တော့ရေဘူးကောမငြိမ်ဘူးလားအပူထွေထွေငြိမ့်သည်စားရည်တောက်ရည်ဝူရည်နေရည်ထိုင်ရည်ဒီအပူသေးလည်းပဲတရားနာတော့ခါမှာတော့ငြိမ့်ပြောင်းနေသည်ဟုတ်ကဲ့လားပတာစာရာတို့ကြတော့ယူလောက်အောင်ငိုကြွေးပူဆွေးရတဲ့ဆင်းရဲတောင်မှပဲငြိမ့်မသွားဘူးလားငြိမ့်ပါဘူးငြိမ့်သွားတယ် ဒါကြောင့်ပူခြင်းထွေတွေငြိမ်းအေးစေသည့်ဒေသနာတတရားမြတ်ကိုလျောက်ပတ်သောခါယူသေးစွာဖြင့်နာတဲ့အခါယူယူသေးသေးနာပါတဲ့။ဘာကြောင့်ယူယူသေးသေးနာဖို့လိုသလဲ။ဖယားရှင်ကိုရောတိုင်ခေါ်ကြထားတဲ့တရားတော်တွေဖြစ်လို့ဒီလိုမဟုတ်လား။တရားတော်ကိုယူသေးမှဖယားရှင်ကိုယူသေးရရောက်မယ်မဟုတ်လား။ ယိုသေးမှပဲယုံကြည်တယ်ဆိုတာထင်ရှားမယ်မဟုတ်လားမယိုသေးယုံကြည်တယ်ဆိုတာထင်ရှားပါမလားဒါပါဇက်ပြောပဲရှိမယ်မဟုတ်ဘူးလားယုံကြည်ဟန်ဆောင်ပြီးဟိုဟာလောက်တာလောက်လောက်တာပဲရှိမယ်မယိုသေးဘူးဆိုလို့ရှင်တော့ဒါမယုံကြည်တာကတော့သေကြတယ်ဟုတ်တယ်မလားဒါကြောင့်တရားတော်ကိုယိုယိုသေးသေးလက်အုပ်ချပြီးတော့နာကြရမယ် အဲ့ဒါလိုနာကြားခြင်းအဖြစ်ပါအကျိုးရတယ်လဲလို့ဆိုတော့တရားထဲမှာစိတ်အာယုံစိုက်ထားနိုင်တယ်ဒီလိုမဟုတ်လားအဲ့ဒါလိုမဟုတ်လို့လက်ကလက်အုပ်ချီမထားဘဲနဲ့ဟိုချဒီချချလို့ရှိရင်တော်တော်ကြာကြာလက်ကခြေတော့သွားကိုလိုက်အောက်ကကော်စောချစ်လိုက်တော်ကြာဒူးပုတ်လိုက်တော်ကြာလက်ဝါးချင်းပူလိုက်တော်ကြာလက်သေးချင်းဆိတ်လိုက်တယ်မလုပ်ဘူးလားအဲ့ဒီခါကျတော့တရားတဲ့တကယ်စိတ်ရောက်သေးလား ဘယ်ရောက်ကုန်တော့အဲ့ဒီရောက်ကုန်တော့ပေါ့မဟုတ်လားအဲ့ဒီတော့နာတဲ့တရားကိုတိတိကျကျနားလည်သေးလားနားမလဲတော့ဘူးတရားသဘောမသက်ဝင်တော့တရားနာရကျိုးအပြည့်အဝမရတော့ဘူးပေါ့ရိုးရိုးသေးသေးလက်အုပ်ချီနာပြီးတော့ လက်ညောင်းတဲ့အခါမှာ အသာပြန်ချထားပြီးတဲ့အခါအညောင်းပြီးတဲ့ဆိုပြန်လက်အုပ်ချီဒီလိုဆိုလို့ရှိရင်တရားကိုယူသေးတာပဲတရားယူသေးတော့တရားရှင်ဖရာကို ယူသေးတာပဲဟုတ်တယ်မလားအဲဒါကြောင့်ယူယူသေးသေးနာပါယူသေးခြင်းကြောင့်ရတဲ့အကျိုးတွေအများကြီးရှိတယ်ဆိုမဟုတ်လားဟုတ်ကဲ့လား ယူသေးခြင်းကြောင့်ရတဲ့အကျိုးတွေအများကြီးရှိရင်မယူသေးခြင်းကြောင့်ဖြစ်ရမယ့်အကျိုးရုပ်မှုတွေကိုမများနိုင်ဘူးလားများနိုင်တယ်ဒါကြောင့်ယူသေးသေးနာပါပူခြင်းထွေထွေငြိမ်းအေးစေသည့်ဒေသနာတတရားမြတ်ကိုလျောက်ပတ်သောခါယူသေးစွာဖြင့်သရာရှိသွားစိတ်ဝင်စားလျက်ယုံကြည်မှုသရာတရားရှိသွားရှိပြီးနာကြရမယ် ဒါဖြင့်ရှင်တော်မြတ်ဘုရားရဲ့တရားတော်တွေတဆင့်ပြန်ပြီးဟောကြားနေတာပဲဒီတရားတော်တွေဟာနားလည်းသဘောပေါက်ရင်လည်းပဲသဘောပေါက်ရုံမျှနဲ့လည်းပဲအကျိုးများလှပြီးနေတတ်ထိုင်တတ်ပြီးလိုက်နာကျင့်ကြံနိုင်တယ်ဆိုလို့ရှိရင်ကျင့်ကြံနိုင်သလောက်ဆင်းရဲငြိမ်းလို့ချမ်းသာရသည်အပြည့်အစုံကျင့်ကြံနိုင်တယ်ဆိုလို့ရှိရင်ဆင်းရဲငြိမ်းရာနိဗ္ဗာန်အထိဆောင်းနိုင်တဲ့တရားတော်မြတ်ပြီပဲလို့ စိတ်ထဲမှာဆွဲဆွဲမြဲမြဲညံသက်ဝင်ယုံကြည်ပြီးတော့နာကြပါတဲ့အဲ့ဒါလို့ညံသက်ဝင်ယုံကြည်ပြီးနာကြပြီဆိုရင်ပူပြီးတရားသဘောသဘောမပေါက်ပြီဘူးလားသဘောပေါက်ပြီဆိုတဲ့အခါကျတော့ဘုဒ္ဓရာတရားတို့ယုံကြည်မှုခိုင်မြဲတယ်နဲ့အမြပိုးပြီးလိုက်နာခြင်းသုံးတော့လိုက်နာခြင်းသုံးတာနဲ့အမြဆင်းရဲငြိမ့်ပြီဟုတ်ကဲ့လား ရိုးသေးစွာဖြင့်သရာရှိသွားစိတ်ဝင်စားလျက်နာတဲ့အခါမှာလည်းပဲစိတ်ဝင်စားနာပါတဲ့စိတ်မပတပါကြီးမနာပါနဲ့တဲ့ဟုတ်ကဲ့လားပါကြအောင်တော့ဩစိတ်မပတပါနာတော့တရားသဘောနားလည်မလားနားမလည်ဘူး ငါသူများတွေနဲ့သူများတရားနာနာရအောင်ခေါ်လို့သာငါလိုက်လာရတယ်ဟဲ့အိမ်မှာဘာလို့ဆရာရှိသေးတယ်ဟဲ့ညာလို့ဆရာရှိသေးတယ်ဟဲ့နဲ့အိမ်စိတ်တဝက်ရောက်နေရင်တရားတဲ့စိတ်ပါပါမလားအဲမပါဘူးဆိုလို့ရှိရင်တရားသဘောသူတွေခြားခြားနားလည်ပါမလားမလားနားမလဲဘူးဒါကြောင့်မလို့စိတ်ပါဝင်စားစွာ နားထောင်လို့ရှိရင်ညောင်းရကြုံတ်တယ်အိမ်ကအလုတ်ပြည့်ရကြုံတ်တယ်မဟုတ်ပေဘူးလား သရာရှိသောစိတ်ဝင်စားလျက်နာကြရခြင်းသည်လေဥတ္တမချမ်းသာဆောင်တာလွန်ထူးမြတ်သည်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေသည်အဲ့ဒါလို့ဆိုလို့ရှိရင်ကြီးပွားကြောင်းချမ်းသာကြောင်းမဟုတ်ပေဘူးလားဟုတ်တယ်ကဲဒီလိုဆိုလို့ရှိရင်နာတတ်ပြီပေါ့ဒါဖြင့်စမယ်နော်စပြီးတာနဲ့ဆိုရမှာပဲ မဟုတ်လားစပြီးတော့ပါတော့ဆုံးရမှာပဲမစသေးရင်တော့မဆုံးသေးဘူးအခုစပြီဆိုရင်တော့ဆုံးသွားပြီပေါ့ဆုံးပြီလားဟမ်မစသေးလို့နော်ဂိုင်းတရားဆောင်ဖို့ဆောင်ရွက်ကလေးတွေဂိုင်းအဲ့ဒါလေးတွေဂိုင်းပြီးပထမဆောင်ဖို့ကလေးတွေကောင်းအောင်ဖတ်လိုက်ကြ ။ဘာကြောင့်လဲဆိုတော့တရားကမဆုံးတော့လည်းပဲဆောင်းပုတ်ကလေးတွေဆုံးသွားရင်ပဲသဘောတော်တော်ပေါက်သွားပြီနော်။ပထမဘုန်းကြီးကတစ်ခေါက်ဖတ်ပြမယ်။နောက်ပြိဿကကိုပဒါကိုတစ်ခေါက်ဖတ်ရမယ်။နံပါတ်၁ကဓမ္မကျေမုံတွင်တင်၍စစ်ဆေးပါတဲ့ အတိဘယ်သိပြီးတော့နားထောင်ရမယ်အတိဘယ်သိပြီးတော့ဖတ်ရမယ်ရွတ်ရမယ်အမှတ်တမဲ့မဖတ်ရမရွတ်ရဟုတ်ကဲ့လားတန်ရှင်ကြည်လင်ကြေးမုံပြင်ဝဲတင့်သွေရူပလှမလာကို နေညာမရွေကြည်စစ်ဆေး၍ရင်ချေးမဲ့ပြောက်ဝက်ချံပေါင်းနှင့်ညင်းပြောက်တင်တိတ်ဖုအကျိတ်ကိုဆေးသိပ်ပယ်ရှားပမာလာတို့ မြတ်ပြားဗုဒ္ဓဟောညွန်ပြသည်ဓမ္မကြည်လင်ကျေးမုံပြင်းဝဲတင့်သွင်မနာစိတ်အလှကိုနေညာမရွေတင်စစ်စေလော့ညစ်ကြေကိလေတွေ့ခဲ့ပေသော6ထွေနီးဖြင့်ပျောက်စေလွင့်မှ မလင့်မကြာသင်ခန္ဓာသည်ချမ်းသာဖုံးလိမ့်မှန်စွာသည် အင်္ဂုတ္တရနိကေသစိတ်တတုတ်ဒေသနာကိုအကျဉ်းချုပ်ပြီးတော့ရေးထားတဲ့ဆောင်းပုဒ်ဟုတ်ကဲ့လား gain ရွတ်တန်ရှင်းကြည်လင် သာသုံးပြတိခါသုံးပါးတရားတော်ကိလေသာကိလေသာရဲ့အတိပ္ပယ်မိမိဂိညာတတ္တဝါကိုပြပါလိုက်စုပူလောင်စေတတ်နှိမ့်ဆက်တတ်၍ထထညစ်ပေပြုတတ်၄၀တွေကိလေသာဆို လောဒောမောမာလောဆိုတာလောဘဒောဆိုတာဒေါသမောဆိုတာမောဟမာဆိုတာမာနတပြာဒိဋ္ဌိဒိဋ္ဌဆိုတာဒိဋ္ဌိဝိဆိုတာဝိသိကိစ္စအဲ့ဒီမှာပိလို့ပဇောက်ဖြစ်နေတယ်ဒိဋ္ဌိဖြစ်နေဒိဋ္ဌိဝါဖြစ်ရ တပြာဒိဝိဝိဆိုတာဝိသိကိစ္စဝိသိကိစ္စဆိုတာယုံမှားတန်တရားထိဆိုတာထိနာမိတ်တာစိတ်စေတသိက်ရုပ်ပါလေးလံထိုင်မိုင်းနေမှုဥဒိစ္စဆိုတာဥဒိစ္စကုကုစ္စစိတ်ပြန့်လွင်နေတာနောင်တပူပန်နေတာဥဒိစ္စကုကုစ္စနုတ္တပဆိုတာအနုတ္တပမကောင်းမှုအကုသို့ပြုလို့ရမှာမကြောက်တဲ့စိတ်အနုတ္တပ အဟိရိကံအဟိရိကံမဟုတ်ရိကံအဟိရိကံအဟိရိကဆိုတာမကောင်းမှုအကုသိုလ်ပြုလို့ရမှာမရှက်တဲ့စိတ်ဤစေရံမယံကိလေသာလောတောမောမာတပြာဒိဝီထိဥဒိစာနုတ္တပနှင့် အဟိရိကံဤစေရမယံကိလေသာသို့အဲ့ဒီမှာလောတော်မောမာရဲ့နောက်ကတချောင်းပုတ်ကလေးတစ်ခု တပြာဒိဝီဝိရဲ့နောက်ကတချောင်းပုတ်လေးတစ်ခုထိဥဒိစ္စစရဲ့နောက်ကတချောင်းပုတ်လေးတစ်ခုနွတ်တပနဲ့နှင်းရဲ့နောက်ကတချောင်းပုတ်လေးတစ်ခုအာဟိရိကံကံရဲ့နောက်ကပုတ်ထီးခေါ်တဲ့တချောင်းပုတ်မလေးတစ်ခုဤစေရန်တန်ရဲ့နောက်ကတချောင်းပုတ်မတစ်ခုမယံကိလေသာအဲ့ဒီမှာတချောင်းပုတ်ကလေးတွေမပါဘူး ပုံနှိပ်တိုက်မှာအဲ့ဒီတချောင်းပုတ်ကလေးတွေပျောက်နေလို့မလို့ဒါကြောင့်သူတို့မထက်နိုင်အဲဒါကြောင့်တချောင်းပုတ်လေးတွေအဲ့ဒီပုံနှိပ်တိုက်ကိုဝယ်ပေးရအောင်ကြီးတဲ့ထက်နိုင်အောင်နော်အကုန်လုံးလွတ်နေတောက်လျှောက်ကြီးပဲတောက်လျှောက်ကြီးပဲနာကိလေသာ၃မျိုး ကိုနှုတ်နှဝလွန်ကျူးကဝီတိတ်ကမကိလေသာဝီတိတ်ကမမှာကာကြီးနှလုံးဆင်းရမှာတာဝမှုနဲ့ထဆင်လူဆင်ထားတယ်ဒါတော့မူကိုကမှားသွားတာပုံနှိမ့်တက်ကမှားတာမဟုတ်ဘူးအဲ့ဒီမှာတထတာဝမှုနဲ့ထထဆင်လူဆင်တဲ့နေရာမှာကာကြီးနှလုံးဆင်းလိုက်ရဝီတိတ်ကမကာကြီးနှလုံးဆင်းရ တောင်းမှုနဲ့ထဆင်လို့ဆင်းတဲ့အစာကာကြီးနှလုံးဆင်ရမယ်ဝီတိတ်ကမဟုတ်လားရေးစရာလေးပါတဲ့လူက ပြင်လိုက်ပေါ့မပါတဲ့လူကတော့ဩဒါဒီလိုပြင်ရမယ်လို့မှတ်ထားပေါ့ကိုနှုတ်နှဝလွန်ကျူးကဝီတိတ်ကမကိလေသာစိတ်တွင်ထကြွဖြစ်ပေါ်ကပရိယုဌာဏကိလေသာ ပရိယုဋ္ဌာနာလို့ဖတ်ရသည်စိတ်တွင်ထကြွဖြစ်ပေါ်ကပရိယုဋ္ဌာနာကိလေသာမဲ့မပယ်ရစင်ကိန်းကအနုတယကိလေသာသုံးမျိုးနဲ့သိခါသုံးပါးဆက်ဆက်ဖို့လွန်ကျူးထကြွစင်ကိန်းကသုံးဝကိလေသာ သီလသမာဓိပညာထိပေသည့်သုံးသိက္ခာဆိုနောက်လူရင်ကြီးသီလဆိုတာကိုနှုတ်များကိုကောင်းစွာထားဖို့ဆောင်ရသလေ ကိုနှုတ်လုံလင်းလူရင်ကြီးွယ်ကောင်းကျိုးပေးမြဲအမှန်ပေစိတ်ပါလုံလင်းဘလိုကောင်းတကွယ်ကောင်းတဲ့ကောင်းအောင်ကြိုးစားလေစိတ်ပါလုံအောင်ဘာဝနာပွားဖို့မြတ်ဗျာကမိန်ခဲ့ပေကိုနှုတ်စိတ်ထားဤသုံးပါလုံညာချမ်းသာပေဆို ကျိုးဆက်ဆက်ကောင်းဆိုနှစ်တန်းကံတရားနှင့်သုံးပါးယရနာယုံရင်လေသောကံပြုရန်ရှက်ကြောင်များလို့သီလတရားလုံးကြုံမေ သီလလုံးလင်းကြည်ရွှင်လန်းလို့ဝန္တာအာရနှစ်သိမ့်ပေနှစ်သိမ့်သောခါကိုစိတ်ငြိမ့်လို့ငြိမ့်အေးချမ်းသာရသလေ ချမ်းသာလေးပြီသမာဓိရဤဉာဏ်မြင်တွေဆို တမျက်နှာသမထနဲ့ဝိပဿနာထူးကြဖို့စိတ်ဒီယုံမျှရှုမှကသမထဘာဝနာစိတ်ဒီယုံနာမကပါပဲနှဖြာယုံနံသိမြင်ရန်ရှုပြန်ဝိပဿနာဆို အနုတရာ9ပါးကာမဘဝနရာဂနှင့်မာနဒိဋ္ဌိဝိစီပတိကအဝိဇ္ဇာ9ပြားအနုတရာတိဆိုအနုတရာနဲ့မဲ့ပဲစဉ်တဲ့ အနုတ္တယကိလေသာကိုဘယ်မက်ကဘလို့ပယ်တယ်ဆိုတာကိုပြဒိဋ္ဌိဝီစိပယ်လေပြီခေါ်ဤမြတ်သောတာယုံရင်ကာမပฏิကပယ်ရသကရာသိမ်မွေးကာမပฏิကပယ်ရအနာဂါ ဘဝရာဂအဝိဇ္ဇာနှင့် မာနာနုတယဤသုံးဝပေယအရဟာအနုတ္တယကုံစင်ပယ်ပြီးလင်ပြေဝင်နိဗ္ဗုဒ္ဓဆို နောက်ကြောဖို့အချိန်ရွေးမနေနဲ့အချိန်ရွေးမနေနဲ့ဆိုတာဘာလို့ရမှာတရားထုတ်ရမှာဟုတ်ကဲ့လားအိုပဲလူသားငမိုက်တာသင်္ဃအဝိဇ္ဇာပိတ်ဖုံးကာ၍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 အဖျားပြာကိုငဲ့ကဖင်နေအချိန်၍ကသေပေတင်ကိုဥလိမ့်သည်အဲ့ဒီမှာမသေးမနာမဩဘာခင်တတုံနှင်လျက်သောလင်မြန်စွာအဲ့ဒီမှာစလုံးဖြစ်နေတယ်စလိမ့်ဖြစ်သောလင်မဟုတ်ဘူးသောလင်မြန်စွာအလင်တစောမြန်မြန်ကြီးအထုပ်ပါစလုံးမဟုတ်ဘူးစလိမ့်ဖြစ် ကိုင်းဆိုအိုးပဲလူသားငမိုက်သား ပြီးပြီပေါ့ဟမ်ပြီးသေးဘူးလားဆုံးရင်ပြီးသွားပြီပေါ့ဒီတော့မြတ်စွာဘုရားရဲ့အဆုံးအမဒေသနာတော်အကျဉ်းချုပ်ကဘုန်းကြီးတို့တရားနာပရိသတ်သိတဲ့အတိုင်းသဗ္ဗဗပတအာကရဏံကုသလတဥပသမ္ပရာသစိတ်တပရိယောဓပနံဣတံဗုဒ္ဓနာသာသနာရှင်တော်မြတ်ဘုရား45နှစ်ပါလုံး ဟောကြားညွန်ပြဆုံးမတဲ့တရားတော်တွေအကျဉ်းချုပ်လိုက်လို့ရှိရင်အဲ့ဒီအချက်၃ချက်ထဲအကုန်ဝင်တယ်တဲ့မြတ်စွာဘုရားကိုယ်တိုင်မိန့်ကြားခဲ့တဲ့ဩဝါဒပါတိမောတဗ္ဗဘာတဗ္ဗဘာပတ္တအာကရဏမကောင်းမှုသမျှမပြုလုပ်ခြင်းတဗ္ဗဘာပတ္တအာကရဏမကောင်းမှုဟုသမျှမပြုလုပ်ခြင်းမကောင်းမှုအကုသိုလ်မှန်သမျှမလုပ်ပါနဲ့ မကောင်းမှုဆိုတာဘယ်လိုဟာတွေလဲဆိုအပြစ်မကင်းတဲ့လုပ်ငန်းတွေအပြစ်မကင်းတဲ့အပြောမပြောပါနဲ့အပြစ်မကင်းတဲ့အလုပ်မလုပ်ပါနဲ့အပြစ်မကင်းတဲ့အကြံတွေမတက်မကြံတွေးပါနဲ့အဲ့ဒါမကောင်းဘူးကောင်းမှုသမျှပြည်စုံစေခြင်းကုသလတာဥပသမ္ပရာ ကာမှုမှန်သမျှတော့ပြည့်စုံအောင်ကြိုးစားအထုတ်ပါဒါနလည်းပြုပါသီလလည်းစောင့်တည်ပါဘာဝနာတရားလည်းပွားများအထုတ်ပါရရေးရွာရေးလည်းဆောင်ရွက်ပါဝေယဝိဇ္ဇာလည်းဆောင်ပါသူတစ်ပါးလည်းကူညီပါဟုတ်ကဲ့လားကောင်းမှုမှန်သမျှပြုစုစည်းဘူးပါအဲ့ဒီနှစ်ခုရဲ့အခြေခံတရားကဘာလို့လဲဆိုတော့သစိတ်တပရိယောဓပနာမိမိစိတ်ကိုဖြူစင်အောင်ထားခြင်း စိတ်ဖြူစင်မှသာလျင်ဖြူစင်တဲ့ကောင်းတဲ့စိတ်ကုသိုလ်စိတ်တွေဖြစ်နေမှသာလျင်မကောင်းမှုကိုရှောင်နိုင်သည်ဟုတ်တယ်မဟုတ်လားကောင်းမှုကိုပြုစုစည်းမှုနိုင်သည်ဒီလိုမဟုတ်လားအဲ့တော့စိတ်ဖြူစင်မှုအရေးမကြီးဘူးလားအရေးကြီးတယ်စိတ်ဖြူစင်ရင်ဆင်းရဲမလားချမ်းသာမလား ဖြူစင်တဲ့စိတ်ဆိုတာကုသိုလ်စိတ်လားအကုသိုလ်စိတ်လားကောင်းတဲ့စိတ်လားမကောင်းတဲ့စိတ်လားဖြူစင်တဲ့ကုသိုလ်စိတ်ကောင်းတဲ့စိတ်တွေစိတ်แท้ဖြစ်နေပြီဆိုစိတ်မချမ်းသာဘူးလားမဖြူစင်တဲ့အကုသိုလ်စိတ်မကောင်းစိတ်တွေဖြစ်နေမဲ့ဆိုရင်မဆင်းရဲဘူးလားဆင်းရဲတယ်ဖြူစင်တဲ့စိတ်နဲ့ညင်မဲတဲ့စိတ်နှမျိုးမှာ မိမိတဏ္ဍံဘယ်စိတ်ဖြစ်အောင်မွေးမြူရမလဲဘယ်စိတ်ကိုပယ်ရှားရမလဲဟုတ်ကဲ့လားစိတ်ဖြူစင်ပြီဆိုလို့ရှိရင်ရုပ်တော့ကြည်လင်းမလာဘူးလားကြည်လင်းလာတယ်သိကြရဲ့လားသိကြပါရဲ့စိတ်ကိုကညင်မဲနေပြီဆိုလို့ရှိရင်ရုပ်လည်းပဲညင်မဲနေသည် ဒေါသထွက်နေတဲ့ပုဂ္ဂိုလ်ကြီးပါလားဒေါသထွက်နေတဲ့ပုဂ္ဂိုလ်သူ့ရုပ်ပဲနဲ့နေတော့မကြည့်ပါဘူးဗျာမကြည့်ဘူးဟုတ်ကဲ့လားနီနေရဲနေရာကနေပြီးမဲလာမဲ့လာနောက်ဆုံးကြတော့လက်တွေမြောက်ခြေတွေမြောက်အကုန်လုံးဖောက်ပြန်မကုန်ဘူးလားဖောက်ပြန်ပါတယ်ဗျာအဲ့ဒါဟာစိတ်မဲလို့မလို့ရုပ်လဲမဲသွားတာဟုတ်ကဲ့လားဒီလိုဆိုရင်ဆင်းရဲဗလားချမ်းသာဗလား ဒါဖြင့်မာနကြီးတဲ့ပုဂ္ဂိုလ်မာနတက်နေတဲ့ပုဂ္ဂိုလ်ဘောဘယ်နဲ့တော့မဲသလားဒါဖြင့်သူရဲ့ယုတ်ကဘယ်လိုများဖြစ်နေတော့ဟဲ့ကပြောသမအောင်ပြောသမအောင်ဘယ်လိုဖြစ်နေတော့ဩရိုဘတ်ဖြစ်နေတာဗော မဟုတ်ဘူးလားသူ့ယုတ်ကရိုဘော့ဖြစ်မနေဘူးလားအဲရိုဘော့ဆိုတာဘာတော့ဟောလောဘအေးဟုတ်ပြီရိုဘော့ဆိုတာလောဘအဲရိုဘော့ဆိုတာစက်ယုတ်ကိုပြောတာဟမ်မာနရှိနေတဲ့ပုဂ္ဂိုလ်ကစက်ယုတ်နဲ့မတူဘူးလားစက်ယုတ်ကိုတမ္ပပေးထားပြီဆိုလို့ရှိရင်တောင်းတောင်းကြီးမသွားပြီဘူးလား ဒါဖြင့်မာနရှိတဲ့လူပါရောတောင်းတောင်းကြီးပဲဟုတ်ကဲ့လားလက်မင်းကြီးကလည်းတောင်းလို့ပခုံးတစ်ဖက်ကလည်းမြောက်လို့လက်မောင်းကြီးကလည်းကာကာကာကာနဲ့ဟုတ်တယ်မဟုတ်လားသူကြည့်ရတာကိုပဲကြည့်တဲ့လူမှကိုပဲစိတ်ထဲကတင်းကျပ်ပြီးဆင်းရဲလာတာမဟုတ်လားအဲသူကိုယ်တိုင်ဆိုရင်ဘယ်နဲ့နေမလဲဟာဘိုးဆင်းရဲတာပေါ့ဟုတ်ကဲ့လားမြတ်စွာဘုရားတရားတော်မှာ မိတ်ကြားထားတာကမာနကြီးတဲ့လူဟာတဲ့လေပြည့်နေတဲ့သရေအိတ်နဲ့တူတယ်ဘယ်နဲ့လဲလေပြည့်တဲ့သရေအိတ်ဘယ်နဲ့လဲဖောင်းပြီးတောင့်တင်းမနေဘူးလားဟုတ်ကဲ့လားအဲ့တော့မာနကြီးတဲ့လူကဟောဖောင်းပြီးတောင့်တင်းနေတာဟမ်ချမ်းသာပါမလားမချမ်းသာဘူးနောက်တစ်ခုဥပမာပြောသေးတယ် ထွန်တော့ကိုမြူထားတဲ့စပကြီးမွေနဲ့တူတယ်တဲ့ဘယ်နဲ့ဖြစ်နေမလို့တောင်းတော့ညီကြီးနော်ကိုယ်မရခွေမရနဲ့နော်ဆင်းရဲသလားချမ်းသာသလားအဲ့ဒါစိတ်မဲလို့လားစိတ်ဖြူလို့လားမဲလို့ဟုတ်ကဲ့လားအဲ့ဒါတခြားတခြားစိတ်မဲတွေလည်းဒီလိုပဲဆင်းရဲတာပဲကိလေမြင်မဲစိတ်၌ဆွဲရုပ်လဲမကြည်လင် ဟုတ်သလားဘာမှန်တာတော့ဘာဖြစ်လို့စိတ်မဲလို့နော်ကိလေညင်မဲစိတ်၌ဆွဲရုပ်လဲမကြည်လင်ကိလေညင်မဲစိတ်မဆွဲရုပ်လဲအေကြည်ရွှင်စိတ်ထဲမှာ စိတ်အငြင်းမဲမရှိဘူးလောဘဒေါသမောဟမာနစတဲ့အငြင်းမဲတွေမရှိဘူးဆိုလို့ချင်းအဲ့ဒီပုဂ္ဂိုလ်ရဲ့ရုပ်ဟာဘလို့ဖြစ်နေလဲကြည်လင်ရွှင်ပြနေသည်မသေးကြဘူးလားသေးကြတဲ့သူရဲ့မျက်နာသူရဲ့အမှုအရာကြည်ချမ်းအဖြစ်ဒီပုဂ္ဂိုလ်မှာအခုစိတ်ဖြူနေပြီဒီပုဂ္ဂိုလ်မှာအခုစိတ်မဲနေပြီဆိုတာမသိတာဘူးလားအမှန်တန်သိတာတဲ့ဟန်ဆောင်လို့မရဘူးနော်မရဘူး ကိလေညင်မဲ့စိတ်မဆွဲရုပ်လဲအေကြည်ရှင် စိတ်ညင်မဲ့လင်ဆင်းရဲပင်ဖြူလင်းချမ်းသာသည်ပါတယ်တော့စိတ်ညင်မဲ့ရင်နော်ဆင်းရဲပြီဆိုတာသိကြပြီစိတ်ဖြူရင်နော်ချမ်းသာပြီဒါကြောင့်မြတ်စွာဘုရားကသစိတ်တာ ပရိယောဓာပနာမိမိစိတ်ကိုဖြူစင်အောင်ထားခြင်း ဧတံမကောင်းမှုရှောင်ကောင်းမှုဆောင်၍ဖြူအောင်စိတ်ထားဤသုံးပါးသည်ဗုဒ္ဓနာဖရာရှင်တို့ဤသာသနာအဆုံးမတော်ပေသည်မကောင်းတာတွေရှောင်ကောင်းတာတွေလှုပ်စိတ်ဖြူအောင်ထားဒီသုံးချက်ဟာဖရာရှင်တိုင်းဆုံးမတယ်အဆုံးမပဲနော်စိတ်ညစ်မဲ့လင်းဆင်းရဲပင်ဖြူလင်းချမ်းသာသည်ချမ်းသာရလိုမြာလူကိုကိုကိုသိရမည် ဖြူစင်တဲ့စိတ်ဖြစ်စေခြင်းပြီးတော့ညစ်မဲတဲ့စိတ်ပယ်ရှားလို့တဲ့ပုဂ္ဂိုလ်ဟာမိမိစိတ်ထဲမှာဘာဖြစ်နေတယ်လို့ကိုယ်စိတ်ကိုသိဖို့မလိုဘူးလားကိုယ်စိတ်ကိုမသိဘူးဆိုလို့ရှိရင်ဖြူစင်တဲ့စိတ်ပဲညင်မဲတဲ့စိတ်လို့အောက်မေ့ခြင်းအောက်မေ့နေမယ်ညင်မဲတဲ့စိတ်ကိုပဲဖြူစင်တဲ့စိတ်လို့အောက်မေ့ခြင်းအောက်မေ့မနေဘူးလားဒေါသပဲအကောင်းထင်ခြင်းထင်မနေတတ်ဘူးလားမာနပဲအကောင်းထင်ခြင်းထင်မနေတတ်ဘူးလား လောဘပဲအကောင်းထင်ရင်ထင်မနေတာဘူးလားသူတော်ဘာမနာလိုစိတ်ဖြစ်နေတာပဲအကောင်းထင်ရင်ထင်မနေတာဘူးလားအဲ့ဒါကိုယ်စိတ်ကိုသိလို့လားမသိလို့လားမသိလို့ဒါဖြင့်မသိသမျှတော့ဆင်းရဲခါးစီခံပေရောမဟုတ်ပေဘူးလားသိပြီဆိုလို့ရှိရင်ဩဒီစိတ်တွေဟာအငြင်းမဲ့စိတ်တွေပဲဒီစိတ်တွေကြောင့်ငါဆင်းရဲနေတာပဲဒါကြောင့်ဒီစိတ်တွေလက်ခံထားလို့မတော်ဘူးပယ်ရှားမှပဲလို့ ဆင်ញံနှလုံးသွင်းပြီးဤအမျိုးမျိုးနဲ့ပယ်ရှားရဲ့ဒီစိတ်အငြိအကျေးတွေကြွာကြသွားတာနဲ့ဖြူစင်တဲ့ဖြိတ်စိတ်ဖြစ်လာတော့မချမ်းသာပေဘူးလားချမ်းသာတယ်ဒါကြောင့်ကိုယ့်ကိုယ်ကိုသိဖို့အရေးကြီးတယ်အမှတ်တမဲ့နဲ့ဆိုတော့သိရလားမသိဘူးသေချာပြန်စစ်မှတရိထားမှအမြဲတစေနော် watch လုံးမှာမလုံးမအောင် watch လုပ်မှာဟုတ်ကလားမလုပ်တာစောင့်ကြည့်ကိုယ်စိတ်ကိုစောင့်ကြည့်အမြဲတစေစောင့်ကြည့်မှမိမိစိတ်ဟာစိတ်ကောင်းတွေဖြစ်သလားစိတ်ဆိုးတွေဖြစ်သလားစိတ်ဖြူတွေဖြစ်သလားစိတ်မဲတွေဖြစ်နေသလားဒါသိတယ်နော် ချမ်းသာရလူများလူကိုကိုကိုသိရမည်ကိုကိုသိခြင်းများလူရှင်နေစဉ်စေရမည်ဟောကိုစိတ်ကိုသိခြင်းတဲ့ပုဂ္ဂိုလ်ဘာလို့ရမလဲနေစဉ်စစ်စေးဆိုတာတနေ့တစ်ကြိမ်ပြောတာမဟုတ်ဘူးနော်အချိန်ရာတိုင်းတတိယတိုင်းစက္ကန့်တိုင်းမိနစ်တိုင်းစစ်ဆေးရမည်စောင့်ကြည့်ရမည် နော် ကိုယ်ကိုသိခြင်းများလူရှင် နေစဉ်စေရမည်နေစဉ်စစ်ဆေးစိတ်ညစ်ကြေလျှော်စေပြရမည်စစ်ဆေးကြည့်လို့မိမိတဏ္ဍမှာလောဘဒေါသမောဟမာနစတဲ့ညင်မဲ့တဲ့စိတ်ဆင်းရဲစေတဲ့စိတ်တွေရှိနေတယ်လို့သိတယ်ဆိုလို့ရှိရင်တော့မြတ်စွာဘုရားတရားတော်တွေနဲ့လျှော်ဆေးပြလိုက်ဒီလိုမဟုတ်လားအဲ့ဒါလို့ဆိုလို့ရှိရင်အညင်မဲ့တွေစင်ကြဲမသွားဘူးလား စင်ကြဲသွားပြီဆိုရင်ဖြူစင်ရောဖြူစင်ပြီဆိုလို့ရှိရင်တော့မချမ်းသာပြီဘူးလားဟုတ်ကဲ့လားအသားပဲဖြူဖြူအဝတ်ပဲဖြူဖြူစိတ်ဖြူကိုသာလူရင်ဖြစ်သည်ဟောပါတယ်တော့အသားဖြူပြီးစိတ်မဲနေရင်ဆင်းရဲမလားချမ်းသာမလားဆင်းရဲမယ်ဟုတ်လားအသားမဲတော့လဲစိတ်ဖြူနေရင်ဆင်းရဲမလားချမ်းသာမလား ဒါကြောင့်အသားပဲဖြူဖြူအဝတ်ပဲဖြူဖြူစိတ်ဖြူဖို့သာလိုရင်းဖြစ်သည်မှန်မလားအဲ့တော့ကိုကိုကိုစောင့်ကြည့်တတိထားဖို့မလိုပေဘူးလားစိတ်ဖြူလင်ကိလေသာစင် နိဗ္ဗာန်ဝင်ရေမဝေတော့ပြီစိတ်သာဖြူစင်ပြီဆိုလို့ရှိရင်နိဗ္ဗာန်ဝေသလားနီးသလားနီးပါဘူးနီးတယ်ဟုတ်ကဲ့လား ဆိုသမ်းမအသားပဲဖြူဖြူအဝတ်ပဲဖြူဖြူစိတ်ဖြူဖို့သာလိုရင်းဖြစ်သည်အသားပဲဖြူဖြူအဝတ်ပဲဖြူဖြူစိတ်ဖြူဖို့သာလိုရင်းဖြစ်သည်သို့ စိတ်ဖြူလင်ကိလေသာစင်နိဗ္ဗာန်ဝင်ရေးမဝေတော့ပြီစိတ်ဖြူလင်ကိလေသာစင်နိဗ္ဗာန်ဝင်ရေးမဝေတော့ပြီသို့ ၌ဆွဲယုတ်လည်းမကြည်လင်ကိလေညင်မဲ့စိတ်၌ဆွဲယုတ်လည်းမကြည်လင်ဆို စိတ်မဆွဲရုပ်လည်းအေးကြည်ရွှင်ကိလေညင်မဲ့စိတ်မဆွဲရုပ်လည်းအေးကြည်ရွှင်ကိလေညင်မဲ့စိတ်မဆွဲရုပ်လည်းအေးကြည်ရွှင်ဆိုပါ စိတ်ညစ်မဲလျင်ဆင်းရဲပင်ဖြူလင်းချမ်းသာသည်စိတ်ညစ်မဲလျင်ဆင်းရဲပင်ဖြူလင်းချမ်းသာသည်ဆို ချမ်းသာရလိုမြားလူကိုကိုယ်ကိုသိရမည်ချမ်းသာရလိုမြားလူကိုကိုယ်ကိုသိရမည် မြားလူရှင်နေစဉ်စစ်ရမည်ကိုကိုသိခြင်းမြားလူရှင်နေစဉ်စစ်ရမည်သို့ စိတ်ညစ်ကြေးလျှော်စေပြရမည်နေစဉ်စစ်ဆေး